ခန်းကြီး90အငယ်1မှ4ထာဝရဘုရားမိန်တော်မူသည်ကားငါလွတ်လိုက်သောတင်တို့အမိဤဖြတ်စာသည်အဘယ်မှရှိသနည်းငါ၌ကြွေးရှိ၍အဘယ်မည်သောကြွေးရှင်ထံ၌တင်တို့ကိုငါရောင်းသနည်းတင်တို့သည် ကိုပြုသောဒုစရိုက်အတွက်ကျွန်ခံရကြ၏တင်တို့အပြစ်ကြောင့်တင်တို့အမိကိုငါလွတ်လိုက်၏ငါလာသောအခါအဘယ်ကြောင့်လူမရှိသနည်း ငါခေါ်သောအခါအဘယ်ကြောင့်မထူးသနည်း။ငါသည် မရွေးမနှုတ်နိုင်အောင် လက်တိုသလော။ကယ်ချွတ်နိုင်သောတန်ခိုးမရှိသလော။ကြည့်ရှုလော့။ငါဆုံးမသဖြင့်ပင်လယ်ရေသည်ခန်းခြောက်၏။မြစ်တို့ကို လွင်ပြင်ဖြစ်စေ၏။ရေမရှိသောကြောင့်ငါးတို့သည်နံကြ၏။ရေငတ်၍သေကြ၏။ငါသည်မိုဃ်းကောင်းကင်ကိုနက်သော အဝတ်ဝတ်စေ၍၊လျှော်တေအဝတ်နှင့် ခြုံ၏ငါသည်ပင်မသောသူအားမဆခြင်းငှာစကားပြောတတ်မည်အကြောင်းအရှင်သာရဘုရားသည် လူတတ်၏နှုတ်တတ်သည်ကိုငါအားပေးတော်မူပြီးနာနှင့်အစဉ်တိုင်းငါကိုနှိုးတော်မူ၏စာတင်သောသူကဲ့သို့နားထောင်စေမည်အကြောင်းငါနားကိုနှိုးဆော်တော်မူ၏အငယ်9မှ17အရှင်သာရဘုရားသည်ငါနားကိုဖွင့်တော်မူ၍ ငါလည်းမငင်းမဆန်နောက်သို့မဆုတ်ရိုက်သောသူတို့အားငါကြောကို၎င်းနဗန်းဆန်ကိုနှုတ်သောသူတို့အားငါပါကို၎င်းငါအပ်၏အဆက်ခွဲခြင်းနှင့်တတွေးထွေးခြင်းမှငါသည်ကိုမျက်နာကိုမလွှဲအရှင်သာရဘုရားသည်ငါကိုစောင့်မတော်မူလိမ့်မည်ထို့ကြောင့်ငါမရှုံးရသည်ဖြစ်၍ကိုမျက်နာကိုမိကြောက်ကဲ့သို့ ထားလျက်ရှက်ကြောက်ခြင်းသို့မရောက်ရဟုငါသိ၏ ငါကိုအပြစ်လွတ်သောသူသည် အနီးမှရှိ၏အဘဲသူသည်ငါနှင့်တရားတွေ့မည်နီပြန်၍နေကြကုန်အံ့အဘဲသူသည်ငါနှင့်ရံဘဲ့ပြုမည်နီထိုသူသည်ချင်းကပ်စေကြည့်ရှုလော အရှင်သာရဘုရားသည်ငါကိုစောင့်မတော်မူမည်အဘဲသူသည်ငါကိုတရားရှုံးစေမည်နီထိုတို့သောသူအပေါင်းတို့သည် အဝတ်ကဲ့သို့ ဟောင်းနှွမ်းခြင်းသို့ရောက်ကြလိမ့်မည် ပိုးကိုက်စားခြင်းကိုလည်းခံရကြလိမ့်မည်။တင်တို့တွင်အဘယ်သူသည်သာရဘုရားကိုကြောက်ရွံ့သနည်းထိုသူသည် ကိုရောကျွန်ဤစကားတန်ကိုနားထောင်ပါစေ။အဘယ်သူသည်အလင်းမရှိဘဲမှောင်မိုက်၌တွာလာသည်။ထိုသူသည်သာရဘုရား၏နာမတော်ကိုခိုလုံ၍မိမိဘုရားသခင်ကို အမိပြုပါစေ။မိကိုညှိ၍မိမိတို့ကိုမိဘွားတို့နှင့်ဝန်းရံစေသောသူအပေါင်းတို့ သင်တို့မိ၏အလင်း၌၎င်းသင်တို့ပြုစုသောမိစများ၌၎င်းတွာလာကြလော့ငါလက်၌ခံရသောအကျိုးဟုမူကားသင်တို့သည်ဝမ်းနည်းလျက်အိယာကြလိမ့်မည်